အခန်းကြီး26အငယ်1မှ9အိုထာဝရဘုရားအကျွန်ုပ်သည်ဖြောင့်မတ်ခြင်းလမ်းသို့လိုက်သောကြောင့်အကျွန်ုပ်ဘက်၌တရားစီရင်တော်မူပါအကျွန်ုပ်သည်ထာဝရဘုရားကို ခိုလွန်၍ရွေ့လျော်ခြင်းနှင့်ကင်းလွတ်ပါလိမ့်မည်။အိုထာဝရဘုရားအကျွန်ုပ်ကိုစစ်ဆေးစုံစမ်း၍နှလုံးကြောက်ကပ်ကိုစေးကြောတော်မူပါ။အကျွန်ုပ်သည်မေတ္တာကျေးဇူးတော်ကို မျက်မှောက်ပြု၍တစ္ဆာတရားတော်နှင့်အညီကျင့်ပါ၏ လျက်ပေါ်သောလူတို့နှင့်အတူမထိုင်ပါ။လျှို့ဝှက်သောလူစုထဲသို့မဝင်ပါ။မတရားသောသူတို့၏စည်းဝေးခြင်းကိုမုန်းပါ၏။ဆိုးသွမ်းသောသူတို့နှင့်အတူမထိုင်ပါ။ကျေးဇူးတော်ကိုချီးမြှောက်သောအသံနှင့်မြွက်ဆို၍၊အံ့ဩဘွယ်သောအမှုတော်အလုံးစုံတို့ကို ကြားပြောခြင်းငှါ၊အကျွန်ုပ်သည်ကိုယ်လက်ကိုအပြစ်ကင်းခြင်းနှင့်ဆေး၍ယဇ်ပလ္လင်တော်ကိုဝန်းရံလျက်နေပါသည်ထာဝရဘုရား။ ဆက်နှင့်အိုထာဝရဘုရားအိမ်တော်သည်အိမ်တော်တရားကို၎င်းဘုံတော်ထင်ရှားရအယက်ဌာနကို၎င်းအကျွန်ုပ်နှစ်သက်ပါ၏ပြစ်မှားသောသူတို့နှင့်အတူအကျွန်ုပ်၏ဝိညာဉ်ကို၎င်းလူအသက်ကိုတတ်သောသူတို့နှင့်အတူအကျွန်ုပ်အသက်ကို၎င်းချုပ်ထားတော်မမူပါနှင့်သူတို့လက်သည် မကောင်းသောအကြံစီ၌ကျင်လည်၍သူတို့လက်ရလက်သည်လည်းတစိုးနှင့်ပြေဝပါ၏အကျွန်ုပ်မူကားဖြောင့်မတ်ခြင်းလမ်းသို့လိုက်ပါ၏ ကျွန်ုပ်ကိုရွေးနှုတ်၍ကယ်မတနာတော်မူပါအကျွန်ုပ်သည်ညီညွတ်သောအရ၌နေရာကျ၍ပရိသတ်အလယ်မှာသာရဘုရားကိုကောင်းချီးပေးပါမည်